ဗျာဒိကျမ်းခန်းကြီးရှိအငယ်1မှ9တတ္တမတစိတ်ကိုဖွင့်သောအခါကောင်းကင်ဘုံ၌နာယီဝက်မြတိတ်ဆိတ်စွာနေကြ၏ဖျားသခင်ရှေ့တော်၌ရက်နေသော ကောင်းကင်တမန်ခုနှစ်ပါးကိုငာမြင်၏သူတို့၌တဘိုးခုနှလုံးကိုပေး၏ကောင်းကင်တမန်တပါးသည်လာ၍ ရွှေလင်ပန်းကိုကင်လျက်ရစ်ပလင်နားမှရပ်နေ၏ပလင်တော်ရှိ၌ရှိသောရွှေရစ်ပလင်ပေါ်မှာတန်ရှင်းသူအပေါင်းတို့၏ပထနာနှင့်အတူဆက်ကပ်ခြင်းငှာမိရှို့သောနန္တာပေါင်း အများကိုထိုသူ၌ပေး၏မိရှို့သောနန္တာပေါင်း၏အခိုးအငွေ့သည်တန်ရှင်းသူတို့၏ပထနာများနှင့်အတူကောင်းကင်တမန်၏လက်ထဲကဘုရားသခင်ရှေ့တော်သို့တက်လေ၏ကောင်းကင်တမန်သည်လင်ပန်းကိုယူ၍ရစ်ပလင်၏မိနှင့် ပြည့်စေပြီးမှမြေကြီးအပေါ်သို့ချလိုက်သည်ဖြစ်၍အတန်မြည်ခြင်းမိုးချုံခြင်းလျှက်စစ်ပြက်ခြင်းမြေကြီးလှုပ်ခြင်းဖြစ်ကြ၏အငယ်6မှ73တဘိုးခုနှလုံးရှိသော ကောင်းကင်တမန်ခုနှစ်ပါးတို့သည်မှုန့်အံ့သောငှာမိမိတို့ကို ပြင်ဆင်ကြ၏ပထမသူသည်တဘိုးမှုတ်သောအခါမိုးသည်ဖြစ်၏အသွေးနှင့်ရောတော်သောမိလည်းဖြစ်၏ မြေကြီးပေါ်သို့ချလိုက်၍မြေသုံးစုတစုတစ်ပင်သုံးစုစုစိမ့်သောမြက်ပင်ရှိသမျှတို့ကိုကျွမ်းလောင်လေ၏ဒုတိယကောင်းကင်တမန်သည်တဘိုးမှုတ်သောအခါမိလောင်သောတောင်ကြီးကိုပင်လယ်ထဲသို့ချလိုက်တဲ့ကဲ့သို့ဖြစ်၍ပင်လယ်သုံးစုတစုသည်အသွေးဖြစ်၏ပင်လယ်၌အသက်ရှင်သောတရဝသုံးစုတစုလည်းတည်၏သင်္ဘောသုံးစုတစုလည်းပြည့်၏တတိယကောင်းကင်တမန်သည်တဘိုးမှုတ်သောအခါ မိခွက်ကဲ့သို့ထွန်းတောက်သောကျဲကြီးသည်ကောင်းကင်ကကြ၍မြစ်သုံးစုတစုတို့၎င်းစမ်းရည်တွင်းတို့၎င်းရောက်၏ထိုကျဲသည်ဒေါနရွက်ဟုသောအမည်ရှိ၏ရေသုံးစုစုသည်ဒေါနရွက်ဖြစ်၍ရေခါသောကြောင့်လူအများတို့သည်တေကြ၏စတုထကောင်းကင်တမန်သည်တဘိုးမှုတ်သောအခါနေသုံးစုတစုလသုံးစုတစုကျဲသုံးစုစုကြက်၍သုံးစုတစု မိုက်လေ၏။နေ့သုံးစုစုညသုံးစုစုသည်အလင်းမရှိ။ထိုအခါငါကြည့်လျင် ရွှေလင်းတတကောင်ကကျွင်းသေးသောကောင်းကင်တမန်သုံးပါးမှုတ်လူလက်တန့်သောတဘိုးတန်ကြောင့်မြေကြီးသားတို့သည်အမင်္ဂလာအမင်္ဂလာအမင်္ဂလာရှိကြ၏ဟု ကောင်းကင်အလယ်၌ပြန်ဝဲ၍ကြီးသောအတန်နှင့်ဆိုသည်ကိုငါကြား၏